နည်းနည်းလေးအခြေခံပြောပြကြအောင်ဝေဒနာပစ္စယတဏှာဆိုတဲ့သဘောမှာဝေဒနာပစ္စယတဏှာအရတဏ္ဍတမမှုတဏှာမှမြတ်ဟာခံစားမှုဝေဒနာအစွဲပြပြီးတော့ဖြစ်တာရှိပါပဲ။မြတ်အဖြစ်တူတူကိုကိုယခုမျက်မြင်မှာခံစားအပ်မှုတဲ့အာယုံနဲ့ခံစားအပ်တဲ့အာယုံအဲ့ဒီအာယုံများမှာသာတတ်မှတ်မှုများကြပါတယ် ရှိကမခံစားဘူးတဲ့အာယုံပေါ်မှာတော့တဏှာဆိုတာဟာတမမှုဆိုတာဟာဖြစ်ခဲလာပါတယ်မဖြစ်ဘူးတော့မဟုတ်ပါဘူးအမှန်တန်ဖြစ်ခဲတာဆိုကြပါစို့ဖြစ်ဖွယ်ရာမြင်ွက်ယူပါယုံကိုနှစ်သက်တယ်လို့ဆိုရမှာတကယ်ရှင်ဖြစ်တော့အဲ့ဒီအာယုံကိုမြင်ရတဲ့အခါမှာသာတရားခံစားတဲ့ဒုက္ခဆိုတာဖြစ်ပါတယ် အဲ့ဒီဒုက္ခကိုပဲတဏှာကတတ်မဲ့တာပါပဲဒီမြင်ချမ်းသာလေးကိုပဲစွဲနေတာပါဒီမှာဒီကနမြင်ကောင်းချမ်းသာလေးကိုတတ်မဲ့တယ်လို့ဆိုရင်အဲ့ဒီမြင်ကောင်းချမ်းသာလေးကိုဖြစ်စေနိုင်တဲ့မြင်ကွင်းကောင်းအာယုံကိုလည်းပဲတတ်မဲ့ပြီးသားဖြစ်တော်တာပါပဲဒါကြောင့်တဏှာဟာ ခံစားမှုဝေဒနာကြောင့်ဖြစ်တယ်လို့ကျန်ကန်များမှာအမိဆိုပါတယ်ပြီးတော့ဝေဒနာပြည့်စရာတဏှာဆိုတဲ့ဒီကစုမှာဝေဒနာအယဒုက္ခဝေဒနာရောဒုက္ခဝေဒနာရောဥပ္ပခဝေဒနာရောဝေဒနာ၃မျိုးလုံးခံစားမှု၃မျိုးလုံးယူထားပါတယ်ဒီဟာကိုဆက်လက်ပြီးတော့ရှင်းရမယ်ဆိုလို့ရှိရင်ဆင်းရဲဒုက္ခရောက်နေတဲ့အခိုက်ဒုက္ခဝေဒနာ ခံစားနေတဲ့ခိုက်တမှာအဲ့ဒီဒုက္ခမှလွတ်မြောက်လို့ပြီးတော့ဘယ်တော့မှချမ်းသာပါမလဲဆိုတာပေါ့ဘယ်တော့မှချမ်းသာကိုရောက်ပါမလို့ဆိုတာပေါ့ချမ်းသာကိုမျှော်လင့်ဆိုကြပါစို့အဆိုးတွေကိုမြင်နေရမယ်အဆိုးတွေကိုကြားနေရမယ်နားနေရမယ်စားနေရမယ်ထိနေရမယ်သိနေရမယ်ဆိုရင်အဲ့ဒီလိုဖြစ်နေတဲ့အခါဒါဒုက္ခရောက်နေတယ်လို့ခေါ်ပါတယ်အဲ့လိုဒုက္ခရောက်နေတဲ့အခါမှာဒုက္ခဝေဒနာတော့ဒီခံစားနေရတာပဲ။ ဒီအမြင်ဆိုးတွေကိုမြင်ရကြားနေရနားနေရစားနေရသိနေရသိနေရတာဒါဒုက္ခဝေဒနာတွေသူခံစားနေရတယ်အဲလိုဒုက္ခဝေဒနာတွေခံစားနေရတဲ့အခါမှာလဲအဲ့ဒီဒုက္ခမှအမြင်ဆိုးတွေကိုမြင်ပြီးတော့ခံစားရတဲ့ဒုက္ခမှလွတ်မြောက်ပြီးတော့ပေါ့လေဘယ်တော့မှကောင်းတာကိုမြင်ကြနာစားထိတိရပါမတော့ဆိုတာပေါ့လေဒုက္ခကိုတောင်းတတဲ့သဘောလေးကသိထင်ရှားတယ် ဒုက္ခရှင်ဒီအာယုကိုလည်းပဲတဏှာနဲ့တောင်းတကြပါရဲ့ဒုက္ခဖြစ်နေတဲ့အခိုက်မှာလည်းကောင်းတာလေးတွေကိုမြင်ကြနာစသိကြည့်သိနေတဲ့အခါမှာလည်းအဲ့ဒီဒုက္ခကိုပေါ့လေတဏှာနဲ့ตายရတဲ့အပြင်အဲ့ဒီကလုံလုံကဲကဲပေါ့လေတဏှာကပဲမျောလင့်တောင်းတနေပါတယ်မြင်ကောင်းလေးတွေမြင်ပြီးတော့ တိုးပြီးတာမြင်မြင်တာပဲအဲဒီအာယုံကောင်းလေးကြီးတိုးပြီးတော့မြင်မြင်တာကြားမြင်တာနားမြင်တာစားမြင်တာထိမြင်တာသိမြင်တာပါပဲဒီမှာရလေလူလေဆိုတာပေါ့ရလေလူလေဖြစ်တာပဲဒီမှာဒါချမ်းသာနေတဲ့အခိုက်အတန့်မှာအဲဒီချမ်းသာမှုဒုက္ခဝေဒနာအကြောင်းပြပြီးတော့တိုးလို့သာတောင်းတတဲ့သနာတွေပေါ့ဖြစ်နေပုံသိချင်းရှားပါတယ်ရိုးရိုးအာယုံနဲ့ကျုံနေတဲ့အခါလဲ င်းရဲလည်းမဟုတ်ချမ်းသာလည်းမဟုတ်ပါဘူးကြားခံစားမှုလေးတွေမြင်ရင်တက်တယ်နဲ့ပေါ့လေအေးမြညာနဲ့ဖြစ်နေတတ်ပါတယ်အဲဒီဥပက္ခသဘောဟာတန်တမြင်တဲ့အေးရတဲ့အတွက်ဒုက္ခအလားတူပါတယ်ဒီမှာဒုက္ခကြောင့်တဏှာဖြစ်တယ်လို့ထို့တူဥပက္ခကြောင့်လည်းပဲတဏှာဖြစ်ပါတယ်ဒါကတော့ရိုးရိုးပုဂ္ဂိုလ်တွေမှာဆိုရင်သိမထင်ရှားလာတော့ဘူး ခုတရားအားထုတ်လို့တော်တော်လေးတရားသားတွေတက်ပြီးတော့ထပ်ပိုင်းညာနေရောက်သွားတဲ့အခါသူအားဖြင့်သရုဒ္ဒဇာနဲ့ညီမျှတဲ့အခါမျိုးမှာဆင်းရဲတယ်လည်းမဟုတ်ချမ်းသာတယ်လည်းမဟုတ်အလယ်လတ်ပေါ့လေညီညီတက်တယ်ကြီးကောင်းနေတဲ့အခါယောဂီကသိသဘောကျတယ်အဲ့ဒါလေးအဲ့ဒါဟာဥပကဝေဒနာအကြောင်းကြည့်ပြီးတော့တဏှာဖြစ်ပုံလေး တော်တော်များများယောဂီတွေအဲ့လိုပိုင်ရောက်သွားပြီဆိုရင်ငြိမ်းပြီးတော့တက်တောင့်တက်တာနဲ့ပေါ့လေရှိကောင်းနေတာတနာရီနှစ်နာရီသုံးနာရီများပြီပဲမှတ်နိုင်တော့တာတောင်မဲလို့ယောဂီကတော့မလှုပ်ဘူးရှိရပြင်ရကြောင်းရတာမျိုးလည်းမရှိဘူးဒီငြိမ်းတက်ရှိကောင်းနေတဲ့ဟာကိုပဲအင်းညနေတဲ့ဟာကိုပဲယောဂီကစွဲပြီးတော့ပေါ့လေအဲ့ဒီအငြိမ်လေးမပြတ်စေချင်ဒီအငြိမ်လေးကိုပဲစွဲနေတာ အဲ့ဒါဥပ္ပခဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတာသိချင်းရှားပါတယ်။ဒါကြောင့်ဒုက္ခဒုက္ခဥပ္ပခဝေဒနာ၃ပါးကြောင့်တဏှာမျိုးမျိုးဖြစ်ပေါ်ရတယ်ဆိုတာဝေဒနာဖြစ်เสียတဏှာဆိုတဲ့မြတ်စွာဘုရားဆုဆုံးမခြင်းအရာသိချင်းရှားပါပြီ။ပြီးတော့သောသောစကားခံထားတဲ့အတိုင်းပဲလူတွေဟာအများအားဖြင့်မျက်မြင်ကြုံတွေ့နေရတဲ့ ကြုံတွေ့ခဲ့တဲ့အာယုံနဲ့ကြုံတွေ့နေရတဲ့အာယုံမှာတာယာတမ်းမှုတဏှာဖြစ်တတ်တယ်ဆိုတဲ့စကားလေးကိုပြန်ပြီးတော့စဉ်းစားကြည့်ပါဒီတော့ခုနေ့စဉ်မျက်မှောက်မှာကြုံတွေ့နေရတာဟာမျက်စိနာနာနှာခေါင်းရှာကိုယ်စိတ်ခေါ်တဲ့တဝါ6ပါးမှာရူပါယုံအစရှိတဲ့အာယုံ6ပါးတိုက်ခိုက်ပြီးတော့ပေါ်လို့မြည်တဲ့စိတ်အစဉ်စတယ်ပေါ့နော်အပွင့်တတ်တယ် မြင်တွေ့တဲ့ဖတ်တအပွင့်တတ်တယ်ဒီလိုကောင်းမကောင်းအလယ်လခံစားတဲ့ဝေဒနာတွေဆိုတာအမြဲတမ်းပြဖြစ်နေတာပဲမြင်လိုက်ကြတဲ့နာနဲ့စားတဲ့ခြေတိုင်းခြေတိုင်းဖြစ်နေတာပဲအဲဒီကနေပြီးတော့ဝေဒနာတွေဖြစ်နေတယ်ဆိုတာသိရှင်းတယ်အဲဒီဝေဒနာဖြစ်ရတော့စိတ်ဖြစ်တိုင်းပါနေတော့အဲဒီဖြစ်တိုင်းဖြစ်တိုင်းဝေဒနာတွေဟာ ကုသိုလ်လည်းမဟုတ်ပါဘူးအကုသိုလ်လည်းမဟုတ်ပါဘူးအဲဒီရဲ့နောက်ဆွယ်မှာဖြစ်သွားတဲ့စိတ်တတုဟာလည်းပဲကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်ဘူးအကြကတရားစိတ်ဆိုတာကြီးကြီးငယ်ငယ်အဲဒီဟာတွေကတော့ဖြစ်တာကြီးတယ်တိရစ္ဆာန်တွေကလည်းပဲဖြစ်နေတာပါပဲပဂတိပုဂ္ဂိုလ်တွေမှာတော့ဝေဒနာပစ္စည်းကတဏှာပေါ့တဏှာပဲကူးသွားတာပဲအဖြစ်လို့လဲဆိုတော့ ညီညီချင်းနိုင်ငံမမှတ်တဲ့အတွက်တတိယလည်းပဲသူကမေ့သွားပြီမှတ်နိုင်တော့အောင်လည်းပဲကြောင်းကြမဆိုင်ဝိရိယလည်းပဲမဲ့သွားပြီကြောင်းကြမဆိုင်တော့ကိလေသာလက်ခံတဲ့သဘောဖြစ်သွားပြီပယ်လာတဲ့အနေမျိုးမဟုတ်တော့ဘူးတတိယမဲ့သွားပြီဆိုတော့စိတ်အစဉ်ကိလေသာဝင်လာပြီတတိမဲ့လို့ရှိရင်စိတ်ရဲ့အစီအစီရလည်းပြယ်ပြီးတော့ပြတ်သွားတာပဲတမာရီလည်းမဖြစ်တော့ဘူး ဒီတော့အစုရှိနေပြဲသွားရင်တော့ဒါကိလေသာဖြစ်ဖို့ကြီးပဲဒါတည်ကြနေတာပဲအာရုံထဲမှာစိတ်ကလည်းပဲမတဲတော့ရွေချက်ကလည်းမမှန်တော့အတိညာလည်းမပွင့်ဘူးအဲ့ဒါမှကိလေသာကြီးဖြစ်တော့တာပဲတာယာဇာနဲ့တွေ့ရင်တာယာဟုတ်ပြီပေါ့ဒီမှာတဏှာကြီးဖြစ်သွားတော့တာပဲဒီမှာမှုရှိတဲ့ယောဂီများမှာတော့အမြဲမပြတ်ကြောင်းရတတ်ပြီးတော့ပြေးနေလို့ရှိရင်ဆွဲမြဲတဲ့တတိဖြစ်လာတယ် စိုးစိုးမြဲရှိလို့ရှိရင်ရှိရအောင်မှာစိတ်ကလေးကစိုက်ကြနေပြီဆိုကြပါစို့မျက်စိကြည်တာမှာအခန္ဓာမှာပေါ့လေအရှင်းတထင်းလာဖြက်ကလေးဆိုအပွင့်တတ်တာကမှမြင်တိတဲ့စိတ်ကလေးဖြစ်သွားတယ်မြင်တွေ့တာမြင်ခံစားတာလည်းပဲပေါ်သွားပြီကမှမြင်ရတဲ့အရှင်းလေးကတရားဝယ်အရှင်းလေးဆိုလို့ရှိရင်ခံစားမှုဒုက္ခဝေဒနာဖြစ်သွားတယ်ဒါပေမဲ့လို့မြင်မြင်ချင်းသူကလည်းငင်းလိုက်ပြီးတော့ ကျုံညက်ဆိုင်ပြီးတော့ကျုံညက်စွာဖတ်လိုက်တယ်လေမှတ်လိုက်တော့အဲ့ဒီခိုက်တာမှာထင်ရှားတဲ့ရှုခွင်းအာယုန်ထဲမှာစိတ်ကလေးကစိုက်ကြသွားတယ်ကိလေသာလက်မကပယ်လာလိုက်စိတ်ရှင်ကိလေသာဝင်ရအောင်ပိတ်ဆို့လိုက်ပြီစိတ်အဆူရှိမပြေအောင်လည်းပဲဒီမှာထိန်းချုပ်လိုက်ပြီအသိထင်ရှားပါတယ်ဒီနေရာမှာဣန္ဒြေထိန်းသိမ်းမှုသိအရေးကြီးပါတယ် စိတ်တည်းထိမ့်သိမ့်ဆိုတာကမျက်စိနာနာနှာခေါင်းရှာကိုယ်စိတ်ဆိုတော့ဒီအင်္ဂလိပ်၆ပါးပါပဲအခုဒီမှာမြင်မှုနဲ့စပြီးတော့မျက်စိကိုလည်းပဲမျက်စိနဲ့လည်းပဲကြည့်ကြည့်ရတယ်ရှောက်မကြည့်ဘူးတရားတွေထိမ့်တယ်အဲ့လိုထိမ့်ရမှာတတိတိတ်အရေးကြီးပါတယ်တတိသာလောဟိအိန္ဒိယသံဝရောဆိုတာပါအိန္ဒိယသံဝရဟာတတိနဲ့ကြီးကြီးရတာတဲ့ ဒီလိုဆိုထားပါတယ်တတိနဲ့ကြည့်ကြည့်ရတယ်ဆိုတော့ကြည့်ပြည့်ကြည့်ပြည့်စုံရတယ်ဆိုတော့တတိမပါလို့ရှိရင်အတ္တရတဝါဒမဖြစ်ဘူးဆိုတဲ့ဒီပဲရတာပေါ့။ဒါမျက်စိစောင့်ကြည့်မှုတိတ်ရေးကြည့်ပါလား။ဣန္ဒြေလည်းစောင့်ကြည့်မှုရှိရင်တခါတခါဣန္ဒြေဖောက်ဖောက်သွားလို့ရှိရင်လည်းပဲရှုမှတ်မှုကလည်းအပြည့်ပါပြီဆိုရင်တော့မြင်မှုနဲ့စပြီးတော့ကိလေသာမဖြစ်ပါဘူး။ ညီနဲ့ခိုက်တာမှာထင်ရှားတဲ့ရှုခွင်းအာယုန်နဲ့အမြဲတမ်းတည့်ပြီးတော့အဲ့ဒီခိုက်တာမှာရှိနေတဲ့ယုံ nant တရားတွေကြောင်းကျိုးဆက်ပုံတွေသူတော်လိုက်သူဖြစ်ပုံတွေသိလာတော့တာပဲညီနေနေနဲ့လက်ငင်းမှတ်လိုက်တော့အဲ့ဒီခိုက်တာမှာထင်ရှားတဲ့ယုံ nant သဘောတရားတွေသိသွားလို့ရှိရင်ဒိဋ္ဌိဒိဋ္ဌမတ္တဘုဒ္ဓတိဆိုတာပါမြေယာမှာမြင်းမြလေးပဲဖြစ်သွားတယ် ဟိုဘက်မှာຢာကခေါ်တဲ့လောဘဖြစ်မသွားဘူးအကုသိုလ်တော့မသောတော့ဘူးတို့တူပဲမကျင်တတ်စရာအာရုံတွေတွေ့ပါလို့ရှိရင်လည်းပဲဒေါသဆိုမသောတော့အဲဒီကိစ္စမှာထင်ရှားတဲ့အာရုံရဲ့သဘောမှန်တွေကိုသိသွားတော့အလကားသာစိတ်ဆုပ်ထွေးမှုမောဟမောဟဇောလည်းပဲမသောတော့ဘူးဒီနည်းနဲ့ပဲအကုသိုလ်ဇောတွေစိတ်သွားတာကာမဝိကျွတ်သွားတာ ကိလေသာအဆူရဖြောက်သွားတော့အတိသန္တနဲ့ကြည့်တော့ကာမမမြောက်တော့ဘူးရိုးရိုးကုသိုလ်လည်းပဲမမြောက်တော့ဘူးတမန်ရှိမှလို့သဘောမှလေးတွေသိသွားလို့ရှိရင်ခဏခိရိတာဆင်းရဲသုံးမျိုးပြုတ်သွားတယ်ဆိုတဲ့စကားမှာအဲ့ဒီဆင်းရဲသုံးမျိုးတွေကအဝိဇ္ဇာအရေးပါဆုံးပဲအဝိဇ္ဇာလိုရင်းတယ် အဲ့ဒီအဝိဇ္ဇာကိုရှိဥစွာဖြုတ်ဖို့တိတ်ရေးရှိပါတယ်ဒီနေရာမှာနည်းနည်းလေးဒိဗ္ဗေကိုရှင်းအောင်ဆိုပြီးတော့နှစ်ပိုင်းထည့်သွင်းပြီးတော့ပြောပြရစီဦးအဝိဇ္ဇာဟာသူကတဏှာဝိဒုက္ခရဲ့ဥကောင်းတစ်ခွယ်ဖြစ်တယ်သူကဥကောင်းတစ်ခွယ်ဖြစ်လို့အဝိဇ္ဇာကိုတဏှာဆင်းရဲရဲ့ဥခေါင်းလို့ဒီလိုဆိုထားပါတယ် ဥကောက်ပြတ်တယ်ဆိုတာကအဲဒီအဝိဇ္ဇာနေရာမှာဝိဇ္ဇာရောက်သွားတာပဲအတိညာဖြစ်သွားတာဒါဥကောက်ပြတ်တယ်လို့ခေါ်ပါတယ်အဲဒီဝိဇ္ဇာ၄ပါးတစ္ဆာတစ္ဆာ၄ပါးကိုမသိတာအဝိဇ္ဇာဥကောက်ပါပဲတဲ့ဆက်ဆိုဗျာလက်ထက်တော်ကာလကပုံနာလူလင်ယတိတယောက်ကစိတ်နဲ့မေးလို့မြတ်စွာဘုရားကနှုတ်နဲ့ဖြေလိုက်ပါတယ်ဘုန်းကြီးတို့တကယ်မှာ ရှိမှမှုမရှိဘူးဆိုလို့ရှိရင်လည်းငင်းပေါ်နေတဲ့ဒုက္ခသစ္စာထိုက်တဲ့တရားတွေအမှန်တိုင်းမသိဟောတန်တရားဝဆင်းရဲ့ကောင်းကောင်းထောင်ထားနေတာဒုက္ခသစ္စာမသိဘူးဆိုလို့ရှိရင်အဲ့ဒါကြီးအကောင်းထင်ပြီးတော့ตายရသမုဒိယသစ္စာလည်းဖြစ်တော့တာပဲဒီတော့အဝိဇ္ဇာစရှိတဲ့ကိလေသာဆင်းရဲတွေလည်းပဲမချုပ်ငြိမ်းတော့ဒီလောကသစ္စာလည်းပဲမျက်မှောက်မပြုဘူးမေဃသစ္စာလည်းပွားနေတာမဟုတ်တော့ပွားတဲ့နေဟာလည်းမပွားဘူးဒီနည်းနဲ့ပဲ တိပယ်စိတ်ပွားဆိုတာပါသစ္စာလေးပါးတရားမတိမတိမတိဆိုတာအများကြီးဝိအဝိဇ္ဇာမောဟပတ္တလဆိုတာအဲ့ဒါကြီးအများကြီးရှိနေတာတတရားဝဆင်းရဲ့ခေါင်းဟာပေါ့ထောင်ထနေတာအဝိဇ္ဇာရှိနေရင်တဏှာဥပါဒာအဲ့ဒီကနေပြီးတော့ကံဝိပါကပေါ့အဝိဇ္ဇာတက်ခံကပါသွားပြန်တော့တဏှာမကင်းသေးဘူးဆိုလို့ရှိရင်ကိလေသာဝတ္တိထပ်ဖြစ်ဒီနည်းနဲ့ပဲ တန်တရာကိုယ်ရည်ကြီးဟာဝိဇ္ဇာကြောင့်ပြည့်ပြီးတော့ရှင်တန်းနေတာသူတယောက်ဟာအခြားအရေးမပါတဲ့ကိုယ်ငါစိတ်ပိုင်းနေပြည့်စည်သွားပြီမယ်လို့ကောင်းမပြတ်သေးလို့ရှိရင်တော့အသက်ရှင်နေရတဲ့ဒါလိုပဲတန်တရားဝဆင်းရဲ့ကိုယ်ရည်ကြီးရဲ့ခေါင်းတစ်ဖွဲအဝိဇ္ဇာမပြတ်သေးတဲ့ညဘဝတန်တရားကတော့ဒီလိုပဲဆက်ပြီးတော့ရှင်သန်နေမှာပဲ။ လူတယောက်တတ်ချင်လို့ရှိရင်ကောင်းဖြတ်လိုက်ရင်ကျန်တဲ့အပိုင်းတွေဘာမှလုပ်ဖို့မလိုတော့ဘူး။ဘုန်းကြီးကတော့တန်နည်းတွေပေးနေတာမဟုတ်ပါဘူး။ပြီးတော့ကောင်းဆိုတာတော့ဒီကောင်းပြတ်တာတိဟုလိုတယ်။ကောင်းပြတ်တာဆိုတာဒီအဝိဇ္ဇာရဲ့ဆန့်ကျင်ပဲအဝိဇ္ဇာပါပဲအတိပါပဲဒါပဲ။မြင်ကြနေပြီးတော့သူတို့ဖြစ်စေမမှတ်တော့မသိတာဘူး။အဲတော့တရားစိုက်ခြင်းလာခဲ့ပြီးတော့ဆွေးမြဲစွာရှိလို့ အမှားတယုံနာတိကြောက်ကြုတ်တိအမျက်ရှိတဲ့သဘောပဲသိနေရင်မသိတဲ့နေရာမှာအတိရောက်လာတော့ဒီမှာအဝိဇ္ဇာပြောက်ပြီးတော့ဝိဇ္ဇာရောက်လာတာပေါ့အဲ့ဒါကောင်းပြတ်တယ်ခေါ်တာပဲမန္တိုင်းတိပါလို့ရှိရင်ပါရမှုတဏှာလည်းမဖြစ်တော့ဘူးဆွဲလမ်းမှုဥပါဒံလည်းမဖြစ်တော့ဘူးသူတို့အကြောင်းပြုပြီးတော့ကာမဝတ္တလည်းမဖြစ်တော့ဥပါကဝတ္တလည်းမဖြစ်တော့ဘူးဒီမှာဇန်နဲ့ဟာဒီအလိုလိုတစ်ခါလဲကြတော့တာပဲဒီမှာဒီတော့သူတော့အဝိဇ္ဇာကောင်ဖြတ်ရမှာတော့ဝိဇ္ဇာခေါ်တဲ့ ညာတက်တက်နဲ့တော့မပြီးပါဘူးသူ့ရဲ့အကူအညီတွေလိုပါသေးတယ်အဲ့ဒီအကူအညီတွေကတော့အခြေခံအစပြောလို့ရှိရင်ယုံကြည်မှုပါပဲယုံကြည်ဆိုတာပုဂ္ဂိုလ်ကိုယ်ွယ်ရေးဆိုတာတော့ထားပါတော့တတိပဌာန်လုပ်ငန်းရှင်တွေပေါ့ယုံကြည်မှုသိရေးရှိပါတယ်တတိပဌာန်တရားအထုတ်ခြင်းကြောင့်စိတ်ရှင်ခြင်းမှုကအစအကျိုးတွေရနိုင်တယ်ဆိုတာပေါ့လေရှင်ရဲ့ဆိုတာယုံကြည်ထားဖို့ပါ ယုံကြည်မှုတက်တက်နဲ့လည်းမပြီးပါဘူးတကယ်ကိုပဲကျူတာတာနဲ့ຢာကဆရှိတဲ့မတန့်ရှင်းမှုတွေပေါ့လေတန့်ရှင်းလို့တဲ့ဆန္ဒသတိပဋ္ဌာန်တရားမှာပြထားတဲ့အကျိုးတရားတွေပေါ့လေတကယ်ရလို့တဲ့ဆန္ဒအဲ့ဒီဆန္ဒလည်းပဲထက်တဲ့ဆန္ဒရှိရမှာပါဆန္ဒရှိထားရုံနဲ့လည်းမပြီးပါဘူးအစာပြိုးပြီးတော့ကြိုးပမ်းအားထုတ်မှုတွေလည်းရှိရပါတယ်ခက်ခဲနဲ့တွေ့လာလို့ရှိရင်စိတ်တော့မသွားပဲနဲ့တစ်ဆင့်တိုးပြီးတော့ အပြင်းမှလွတ်မြောက်ကြိုးပမ်းအားထုတ်မှုလိုပါတယ်။ကိုရလိုတဲ့ပန်းတိုင်ရောက်တဲ့အထိအဆင့်ဆင့်တိုးပြီးတော့အားထုတ်မှုဝိရိယလည်းလိုပါတယ်။မိမှအားထုတ်မှုလုံလဝိရိယရှိလို့ရှိရင်တတိကလည်းပဲဖြစ်လာပါပြီ။အဲ့ဒီတတိအကူကြီးလည်းပဲပါရမှာပါပဲ။ဝိရိယရှိလို့ရှိရင်တတိအကူကြီးလည်းလိုလိုပါတော့ပါပြီ။ကျောင်းရဲစွာရှိမိလို့ရှိရင်လည်းပဲရှိမိရအောင်ပါစိတ်ကလေးကိုစိုက်စိုက်ကြသွားတယ်တမာရီဒါလည်းပဲဖြစ်သွားပါပြီ။အဲ့ဒီအကူကြီးအပြည့်ရအောင်ပါ။ ဒါမှလည်းပဲဟလာကိုယ်တည်းကဒုက္ခသစ္စာထိုက်တဲ့တရားတွေကိုခြေကံကစပြီးတော့အဆင့်ဆင့်ဆင့်ဆင့်တည်ပြီးတော့အဝိဇ္ဇာခေါင်းပြတ်နိုင်ပါတယ်။ဒါတော့ခွင့်တို့ယောဂီတွေဟာတတ္တာလည်းပဲရှိကြပါဘူး။တကယ်လည်းပဲတရားရလို့တဲ့ဆန္ဒလည်းရှိကြပါတယ်။ရလို့တဲ့ဆန္ဒရှိတဲ့အတိုင်းစက်ကနိုင်မလားကိုယ်တည်းကပေါ်တိုင်းအာယုံမလွတ်တမ်းလည်းပဲမှတ်နိုင်အောင်ကြောင်းရဆိုင်နေကြတယ်။ မိမှန်စွာအကြောင်းရဆိုင်ပြီးတော့ဆွေးနွေးတဲ့တည်းတွေဖြည်းပြီးတော့ရှိရအောင်မှာစိတ်ကလေးတွေစိုက်စိုက်ကြတယ်ခဏိကသမားကြီးရှိတယ်အဝိဇ္ဇာကောင်းပြမှုခေါ်တဲ့အတိညာဖြစ်ခြင်းအချမ်းရံတွေပေါ့အင်းအာစုတွေပေါ့အဲ့ဒါတွေကြည့်နေကြတာဉာဏ်လေးတွေပွင့်လာတဲ့အခါကျတော့မသိမှုအဝိဇ္ဇာဟာအတိရောက်လာလို့ပြက်ပြက်ကြနေတာပဲသိချင်းစားတာပဲအဲနောက်ဆုံးယုံနာတစ်ပါးကိုချုပ်ရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြည့်မြင်တဲ့ ဝိဇ္ဇာဉာဏ်ကြီးပေါ့မဲ့ဉာဏ်ကြီးပေါ့ဖြစ်တဲ့အထိယူဆပွားများအထောက်နိုင်ကြပါစေ။